1343ခုနတော်လာပြည့်နေဩဝါဒ။တရားဟောရတာဒီနေရစာပြီးတော့နောက်ပြစာရှိတော့ဒီနေ့မနေ့ပိုင်းလေးပါနေ့တဲ့လေးပါဒီနေ့ရှိပါနေရဆိုတော့ဆက်ဆက်ပေါ်လာပြီးတော့နောက်နေ့နေ့မနေ့နေ့ ဖြစ်သွားတာကြံနေတာပေါ့အဲဒီမှာလဲတရားဟောတဲ့ပုဂ္ဂိုလ်တော်တော်ဒီရည်ချက်နဲ့သတ္တရည်ချက်ကိုခေါ်နေတာကဟောနေကြကြားတယ်။ဒါချဲ့တယ်လည်းချဲ့တယ်လို့နာနာဟုတ်နေကြားနေတာတော်ပါတယ်တရားစိတ်ဝင်စားကြရတယ် ။နေ့စဉ်ကကြတော့ညနေပိုင်းမှာဒီကရဲဩဝါဒပေးတယ်ရှိတယ်နေ့စဉ်နဲ့တိုင်း။ညတော့ဒီဆရာသူယောဂီပုဂ္ဂိုလ်အကုန်လုံးဒီရောက်လာတဲ့ပုဂ္ဂိုလ်ဩဝါဒပေးရနေတဲ့တိုင်းတိုင်းနဲ့အခုနဲ့လည်းနည်းနည်းပို့ပြီးတော့ပေးရအကြောင်းလေးရှိနေပါလား။အဲ့ဒါ ၄နာရီဝဲမှစပြီးတော့ဟောရပေးဒီနေ့ရောဒီ၅နာရီပဲပြီးတော့ဟိုညပိုင်းညပိုင်းတရားဝဲနေနဲ့ပတ်သက်ပြီးတော့မစုခွေးအောင်၅နာရီဝဲ၄နာရီဝဲစပြီးတော့ညဟောရပေးတယ်၄နာရီဝဲ၄နာရီမတိုင်ခင်ကိုနေခင်းတရားဟောတဲ့အစီအစဉ်တွေ ဒီစီစဉ်တဲ့ပုဂ္ဂိုလ်ကြီးစီစဉ်ဟောကြလို့ဒီနေ့ပွဲမှာဒီနေ့ကျော်မှပြီးရတဲ့ဒီမှာလည်းဆက်ပြီးတော့လာရအဲဒီမှာဘုန်းကြီးတော်မှာဘုရားပဲဆက်ပြီးတော့ပွဲရမှာဘုန်းကြီးကျောင်းဟောက်ထားဟောတော့ရတယ်ပြန်နာဝဲလာတော့တောင်းနေတဲ့ဒီအဲဆိုတော့ အဲ့ဒီမြင့်ဆရာတော်မှာတော်သာဆရာရဲ့ဒီတတိပြုကိုဒီခေါ်ပြောရအောင်မှာပါပဲမြတ်စွာဘုရားကြီးအဆုံးအမတော်တဲ့ကိုယ်တိုင်နဲ့အားထုတ်ပြီးတော့သူများတွေလည်းပဲဟောပြောနေကြနေတဲ့ပုဂ္ဂိုလ်တွေဆိုတော့ တဲ့ဝယ်ခင်းပြီးရှင်းမွယ်နဲ့အမြဲပြည့်နေဖို့အရေးကြီးပါတယ်။အဲဒါနဲ့ပတ်သက်ပြီးတော့သမထဆရာတဲ့ဉာဏ်ပုဂ္ဂိုလ်တွေကသူများပြည့်တင်ကြမရှိဘူးသူတတိကိုနည်းနည်းကြောင်းနဲ့ပြောတယ်ပြောသေးပါဘူး။ဆရာဟောတဲ့နေရာဟောဟောတဲ့ဆရာကတော့ဝိပဿနာတရားဆိုတာ အရေးကြီးတဲ့တရားပါပဲနည်းနည်းမှကြားတဲ့အကျိုးဆက်ပြောအောင်အာပုဂ္ဂိဘာနာကုန်နဲ့ပြည့်စုံအောင်ပုဂ္ဂိဘာနာကောင်းတော်ကျင့်တယ်ဆိုတာမေတ္တာဒီနာမှာလည်းအကျဉ်းချုပ်အပ်ဖွင့်တယ်ဒါ ပါဠိတော်မှာလည်းအဲဒီဘုဘုဘုဘုသမအုပ်အုပ်တတိယတတိယဘုရားရှိရရှင်အာနန္ဒာမင်းညံပြီးတော့ခြေရတာအဲဒီကဒုတိယနာအတွက်ကောင်းလို့ဆိုတော့ ဒီကံသာဆိုပြီးလာသမာဓိပညာဒီသုံးခုကိုရှင်းရမှာတွေပါဒီသာတော်ပြည့်စုံလို့ရှိရင်တော့သုတိပါဏကိုပြည့်တယ်နေရာမကြောက်ဒီသာကိုပြည့်စုံရတယ်ဒီသာရဆွေးနေတယ်တဲ့ဒီသာမဆွေးရအောင်မြတ်တိပြညာဆွေးဒီသာကိုအထူးထူးစိတ်မှာသမာဓိပညာတွေကလည်းဒီကတော့တရားထုတ်တဲ့ပုဂ္ဂိုလ်တွေ ပြည့်စုံတာလည်းပြည့်စုံမှာပဲဒါမျိုးလည်းတရားထုတ်ပြီးတာနဲ့နောက်တော့အမှုတော်ပဲနဲ့တိုင်းနေနေရာကြောက်လို့အဲ့ဒါနဲ့အားထုတ်ဒီမှာဆိုလို့ရှိရင်တော့မနေ့ကရှင်ညာနေဒီမှာဒီလိုတွေရုပ်မေတ္တာဘာဝနာတွေလည်းပွားနေတယ်အဲ့ဒါပြီးတော့တရားလည်းနေနေတယ် ဆိုတော့ရှုမှရတယ်အဲဒီနေ့ဒီနေ့ရုံးကြတာဒီနေ့မိဘတို့ရှိရတော့ဒီနေ့နေတော့ညနေပိုင်းနဲ့နိုင်ဝအရှိနေတော့တော့ညနေပိုင်းဒီကလည်းမပေါ့ညနေပိုင်းတော့ဒီအကြောင်းမှလာပြီးတော့ဒီလေယုတ်ကိုမေတ္တာနဲ့ပို့အပ်ကြတယ်ဒီမှာတော့အဲဒီလို အာထုံနိုင်လို့ရေးကြည့်တယ်ပရိသတ်မရှိတယ်ကိုယ့်အကိုယ်တော့အားရတဲ့အထုံတော့ဒီမှာတော့အခြားတော်တွေတွားတဲ့အခါကလည်းတပါးတဲ့ကိုယ့်ကကိုယ်တခြားရောက်နေတဲ့အခါတွေဒိဋ္ဌာနာလေးတွေကြိုကြိုပေါ်ကြည့်ပြီးတော့မေတ္တာလေးတွေပွားများဥပဒနာလည်းပဲဟိုရောက်တဲ့အခါလည်းအထုံတာများဘယ်ရောက်ရောက်ပါလဲဟိုအနောင်နိုင်ငံတွေပါလို့ရှိရင် သိတဲ့ရောဒီစူဝေးကြံရှိတော့ကိုယ့်ကိုယ်တပါးလေသူချွေးနေကြတော့လေဒီကပါတော့လေပုဂ္ဂိုလ်နဲ့ဒီလိုကနိစ္စနဲ့ဒီလိုကလည်းတရားရှိခိုးအဲဒီချင်းလုံးဝဉာဏ်အတုကြကိုယ်တပါးရဲ့ရှိတဲ့ကလည်းကိုယ်တပါးရဲ့လည်းပဲအများကြီးလုံးဝအထုတ်နေတာပါပဲအဲအထုတ်ရေးရှိရတယ် ဆိုအဲကိုယ်ရဲ့အခုဒီမှာမြတ်ပါလေပူဇော်ဝဲလာတဲ့အခါကျတော့ဒီကအလေးထားရင်းလေးတာကြတယ်ဒီကကြတာဖြစ်တယ်ဖြစ်ပြီးတော့လူတွေလေးစားမှုဖြစ်ပြီးတော့လာတဲ့နေရာမိမိရဲ့နေရာကျမထုတ်ဖို့ပါပဲဒီမှာ ညနေပိုင်းဆိုရင်ရုပ်ဖတ်ဆရာကြီးအများကြီးပါတော့မနေ့ပိုင်းတော့ဒီလိုကအများအားပေးထားပါဦးဆရာတို့ကအချိန်လေးနည်းနည်းရအောင်ပရိက္ခလည်းတရားမတစ်ချိန်တစ်ပိုင်းတစ်ပိုင်းနည်းနည်းချင်းနည်းနည်းချင်းနဲ့ပိုင်း ပါဠိမောကလည်းတိုင်းရဲ့ပိုင်းရဲ့ပိုင်းဒီလိုတော့ညာတော်ကဒီမှာမေတ္တာတော်တော်ပဲများပါတယ်ဒီနေ့အကျဉ်းရုပ်တော့ပါဠိမောက ကျော်တော့တရားရှိပေါ်တော့45နှစ်လောက်ကတော့ကျန်တော့တရားဝိပဿနာရှိမှရှိမှကြတဲ့အတိုင်းအဲဒီလိုရှိမှကြအဲဒီယောဂီတွေကောင်းတဲ့ပုဂ္ဂိုလ်တွေကိုဒီအမြဲအထုနေတဲ့ပုဂ္ဂိုလ်တွေအထုပါသောပုဂ္ဂိုလ်တွေကသူတို့ကိုပေါ်တော့ကြည့်သူတို့ကအထုအခုဒီမြတ်ပါဒကတဲ့ပုဂ္ဂိုလ်တွေကတော့ဒီမှာ အဲဆရာရှိခိုးတာတို့မေတ္တာပါတိမောဒီဒီဖတ်တာတို့ပရိဒီဖတ်တာတို့သူရဲ့သင်္ကားမိမိတို့လည်းအဲဒီလိုဟာတွေတန်းနိုင်နေရလို့ဆောင်ရဖို့ကောင်းပါတယ်ညောဝိပဿနာလည်းပဲကိုရှိနေတဲ့တရားရှိဖို့ကောင်းပါတယ်ဒီချိန်မှာမဟုတ်ဘူးဒီချိန်ချိန်တော့အားနေပါတော့မရှိရင်တော့ ရှိနေတာကောင်းတယ်အဲနေကြအဲဒီလိုကိုယ်ကိုယ်တိုင်နဲ့အထွေကိုယ်လည်းကျိုးများတာပေါ့ကိုယ်ကနေဒီများတွေဟောနေတော့များတွေလည်းကျိုးများပါတယ်များတွေကဟောပြီးကိုယ်ကအမှန်တူပဲနေတယ်လည်းလိုးနေတာပါဆိုတော့လည်းအထုံနေမှာပေါ့အဲဒီနေ့ကကျတော့ကျိုးစီကျိုးရတာတွေစပြောအောင်လို့ခဏရတော့တို့ကျုပ်ပါပဲအဲဒီတော့ မြတ်စွာဘုရားရဲ့အလိုတော်ကြသီလသမာဓိပညာရဲ့ပြည့်စုံနေတဲ့ပြည့်စုံမြေရုပ်စောင့်နေတဲ့အခွင့်သာလည်းအာထုချင်းချင်းမြေရုပ်ကိုဆရာတော်လောကီလောကုတ်ကကောင်းမြတ်ချမ်းသာမြတ်ဘောင်းမွန်ပြည့်စုံကြပါစေ။သာသာ